ဒီနေ့1369ခုဒူရလဆန်6ရက်၄လအဲ၄ရက်2လခရစ်နှစ်2006ထောက်ကြနေပဲဒီနေ့ပါဠိရာမရွှေဝန်သာသနာရိပ်တာမှာလွန်ခဲ့တဲ့3ရက်လောက်ကစတင်ပြီးတော့ ဝင်လေးပြန်ရေးဖြေပွဲကျင်းပခဲ့တာဒီနေ့၄ရက်မြောက်ဖြစ်သွားပြီပေါ့ရောက်တဲ့ရက်နဲ့ဆိုရင်တော့၄ရက်ပေါ့နှစ်ဖန်ဆိုလို့ရှိရင်တော့ပြင်းရောက်တဲ့ပွဲရှင်လွဲဖို့ပါပဲထိုက်တာလည်းပစ္စည်းလေးတွေလည်းတူပေါ့အသက်ပါတဲ့သာသနာမှာရှင်သန်သာသနာဖြစ်လို့ရေးနဲ့ ခုဒီဌာနမှာလာရောက်ပြီးတော့ဗောလေမဟာဗောဓိရှင်ရှင်ကိုင်းလုံးဆိုင်ရာဟူနိစပ်ပြောင်းပွဲ60အချိန်မြောက်ပေါ့ကြက်ကိုရဘွားတွေကမဟာဗောဓိဆိုင်ရာမှာဟူနိပြောင်းပွဲကျင်းပခဲ့တာပေါ့စာရုံကတော့ဘုကုချက်ခဝိုင်းမှာအားလုံးကြောက်တန်းကပဲသွားရောက်ပြီးတော့ဟူနိပြောင်းပွဲ ဆောင်ရပါတယ်နောက်တော့တိကျဟူနည်းပြောင်းဝဲတစ်ခုလုပ်နိုင်လောက်အောင်အင်္ဂါပြည့်စုံလို့မန္တလေးရွှေကျင်ကိုင်းအဲပကုဌာနပါလေပန်ကြားလည်းကခွဲပြီးတော့ပြေးလိုက်တာဒီနေ့ပါနဲ့ဆိုလို့ရှိရင်တော့အချိန်ပေါင်း60ပေါ့ အခုပဏိဒဓမ္မရှိတော်မူသန္တနာရိပ်တာမှာတော့ဒီနှစ်နဲ့ဒီနှစ်ဆိုရင်နှစ်နှစ်နှစ်နှစ်မြောက်ပေါ့လေ58ချိန်မြောက်ကနေပြီးတော့59ချိန်မြောက်နှစ်ကဒီနေ့ချိန်60မြောက်ပေါ့လေစတင်တဲ့အချိန်ကစပြီးတော့နေတိုင်းနေတိုင်းပေါ့လေဝီနည်းအလေးပြုပြီးတော့ သံဃဝရှိတာဒီဒီနေ့ဆိုလို့ရှိရင်ဝိရိပြန်လာလေးပါလေဆောင်ရွက်ခဲ့တာပါလေနောက်နေ့ဆိုလို့ရှိရင်တော့ပြီးမြောက်တဲ့ပွဲပါလေဆဆရာရာကြောပါလာအောင်ပြဿနာမရှိဖဲနဲ့ချောချောမောမောလေးဖြစ်သွားတာဝန်သားစရာပါပဲပဏိဒါရမရဟန်းဆိုင်ရာကစူပေါင်းပြီးတော့အားပေး ပရိယဓမ္မမိသားစုများအထူးသဖြင့်စွာရောက်မိသားစုများကလည်းအစစအရာရာပေါ့လေစာရေးတော်ရေးအစဝင်ခလုံးဆောင်ရပေးပြည်ကျွင်းတဲ့အထူးသဖြင့်ပြည်ကကလည်းပဲအကူကြီးပေးလို့ဒါတော့အစစအရာချောချောမဖြစ်တော့တာပါတွေးကြည့်မယ်ဆိုလို့ရှိရင်ဝန်သာစရာပါပဲဒါပေမဲ့လို့ အနှစ်သာရပိုင်းကြည့်ကြစို့အနှစ်သာရပိုင်းဘယ်လောက်ရှိတယ်လဲဆိုတာပေါ့လေအနှစ်ထုတ်ကြည့်ကြစို့အဲ့ဒီအနှစ်ထုတ်ကြည့်ရမှာဘုရားမြတ်စွာလက်ထက်တော်ကာလကဘုရားမြတ်စွာကိုယ်တိုင်ပေါ့လေမေးသူရှိလို့ဖြေချထားတဲ့အချက်ကလေးပေါ့လေသုတ်တန်လေးတစ်ခုရှိပါတယ် အဲ့ဒီတုတ်တန်နာမည်ကတော့ကိမိလာတုတ်တန်နဲ့မတုတ်တန်ပါလေအဲကိမိလာတုတ်တန်ဒီတုတ်တန်လေးဖြစ်ပေါ်ရေးရဲ့အကြောင်းဏိဌာန်ကတော့တစ်ချိန်မှာဘုရားမြတ်စွာကိမိလာမြို့ နိစုလတောအုပ်မှာပေါ့လေတရင်သုံးနေပါတယ်မြို့ကကိမိလမြို့မြို့ရှိတော့ဟုတ်ပုံမပေါ်ပါဘူးမြို့လေးပါနိစုလတောအုပ်တဲ့အဲ့ဒီတောအုပ်မှာတရင်သုံးပါဒီခါမှာအရှင်ကိမိလမထေရပါဘူး မြတ်စွာဘုရားထံသို့ချင်းကရောက်ရှိပြီးတော့သူတိလို့ရဲ့မြတ်စွာဘုရားကိုရှိခိုးဝတ်တွားပြီးတော့ဗောလေတင့်တော်တဲ့တရားမှာသူထိုင်ပါတယ်တင့်တော်တဲ့တရားမှာထိုင်ပြီးတော့အရှင်ကိဝိလမထေရဟာမြတ်စွာဘုရားကိုဒီလိုလျှောက်ထားပါတယ် သူသိလို့တဲ့အချက်ကလေးပေါ့လေသိလို့တဲ့အချက်ကတော့အနာဂတ်ရေးတဲ့ပတ်သက်ပြီးတော့မင်းများတဲ့သဘောမျိုးပါပဲလက်ရှိ သာသနာအခြေအနေသုံးသပ်ပါလိမ့်မယ်နောက်အနာဂတ်မှာသာသနာအခြေအနေဘယ်လိုပြောင်းလဲသွားနိုင်တယ်လဲဆိုတာပေါ့လေတန်တရားရှိလို့မိတာလည်းဖြစ်နေပါလေ တန်တရားမရှိပေမဲ့လို့မြတ်စွာဘုရားရဲ့အလိုနောက်အနာဂတ်မှာလည်းပဲနောက်လာနောက်သားတွေမှတ်သားဖို့ရအတွက်ပေါ့လေမိမြန်းတဲ့အနေထားမျိုးလည်းပဲရှိနိုင်ပါလားဒုက္ခလေးရဲ့ဏိဒန်းကတော့အချင်းချုပ်တာပါပဲမြတ်စွာဘုရားထာမောင်ရောက်ရှိပြီးတော့သူကမေးခွန်းနှစ်ချက်မေးပါတယ် မိဂုနှစ်ချက်ကမြတ်စွာဘုရားပြိဋိဘံစံပြီးတတ္တမခွဲသူတော်ကောင်းတရားရှားရှိစွာတည်ရှိတဲ့အကြောင်းပါပါလဲအဲပထမဆုံးမိတာတော့ရှားရှိစွာမတည်ရှိတဲ့အကြောင်းပါပါလဲ နောက်ဒိတိယမေကုံကလည်းမြတ်စွာဘုရားပရိနိဗ္ဗာန်စံပြီးတတ္တမခေါ်တဲ့သူတော်ကောင်းတရားရှားရှည်စွာမတည်စေတည်ခြင်းရဲ့အကြောင်းကပါပါလဲဆိုတာပေါ့လေမိကုံတစ်ချက်ပါကောနုခောပန္တိဟေတုကောပစ္စယောယေနတထာဂတိပြိဋိဘူတိတတ္တမောန စိတ္တထိတိကောဟောတိတိဘုဒ္ဓနေဝထွန်းလင်းတတ်ပါစွာမြတ်စွာဘုရားအကျင့်ဖြစ်စေတဲ့အကြောင်းတည်တံ့ခိုင်မြဲစေတဲ့အကြောင်းစာပြောပြောလို့ရှိရင်တော့ဇဏကအကြောင်းနဲ့ဥပဋ္ဌာမကအကြောင်းပေါ်နေတာပါစတင်အတိဖြစ်ဖို့စေတဲ့အကြောင်းနဲ့ ဖြစ်ပေါ်လက်စကိုတည်တံ့ခိုင်မြဲအောင်ပံ့ပိုးတဲ့အကြောင်းပေါ့လေ။အကြောင်းနှစ်ကြောင်းပေါ့လေ။စတင်မွေးဖွားတဲ့အကြောင်းရယ်ဆက်လက်ပြီးတော့ရှင်သန်နေတဲ့အကြောင်းရယ်ပေါ့လေ။ဒါပါပဲ။ဟွန်းမြတ်စွာဘုရားပြိဋိဘံဆံလုံပြီးနောက်စတင်ဖြစ်ပေါ်စေဖြစ်ပေါ်တဲ့အကြောင်း အထောက်ပံ့အကြောင်းပါပါလဲပေါ့လေပရိနိဗ္ဗာန်စာပြီးတတ္တမခေါ်တဲ့သူတော်ကောင်းတရားတရှိစွာမတည်ခြင်းอืมအကြောင်းပါပါလဲနောက်ဒုတိယမေကုံကတော့ကောနုခောဘာနေကောပစ္စယော အဲ့ဒါကတော့နောက်မှနောက်မှဖြေမယ်အမေးနဲ့ဖြေတော့ကိုရပြောင်းတော့လုပ်ဖို့လိုပါတယ်ပြီးတော့ဒီနေရာဌာနမှာတတ္တမခေါ်တဲ့စကားလေးထည့်သုံးထားပါတယ်တတ္တမဟာဘုရားဆရာရှိတဲ့သူတော်ကောင်းတို့ရဲ့ဓမ္မတနည်းအားဖြင့်လည်းပဲ မျက်မှောက်တွေအားဖြင့်ထင်ရှားရှိတဲ့ဓမ္မကျမ်းဂန်မှာတော့ဓမ္မဆိုတဲ့ပုဂ္ဂိုလ်ဝိယဝဆနထပြုထားတာတော့ဓာရီတိတိဓမ္မောဆိုတော့ဓာရီတိတိသောမတ္တသောမတ္တ ကာကွယ်စောင့်ရှောက်ကုညီတတ်အစဉ်တန်းမြင့်တင်ပေးတတ်သောကြောင့်ဓမ္မောဓမ္မမြည်ဤလို့ဆိုပါတယ်ဆောင်မဆိုတာအရာဝတ္ထုတစ်ခုကိုအောက်ကနေပြီးတော့အပေါ်ဆွဲဆောင်လိုက်တဲ့အခါမတင်လိုက်တဲ့အခါမှာပါလာတယ်အဲဒါကိုမြင့်တက်လာတယ်လို့ခေါ်ပါတယ် အောက်ကနေပြီးအပေါ်မြင့်တက်လာတာဆွဲတင်လိုက်လို့ရှိရင်သုံးဖို့ဆွဲမြောက်လိုက်လို့ရှိရင်အောက်ကနေပြင့်တင်လိုက်လို့ရှိရင်ပေါ့လေအပေါ်ရောက်လာတယ်ဆက်ပြီးတော့ဆွဲလို့ရှိရင်လည်းပဲအပေါ်မြင့်မြင့်မြင့်မြင့်တက်နေတာအောက်လည်းကြမတော်ဘူးခုလက်မှလည်းရမနေဘူးအဲ့ဒါကိုစောင့်မတယ်လို့လည်းခေါ်ပါတယ် ဆောင်းပါတယ်ဆောင်းပါတယ်ဆိုတာကာကွယ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေကာကွယ်ဆိုတော့ဆောက်ရှောက်တယ်ဆိုတဲ့အဓိပ္ပာယ်လည်းအလိုလိုရပါတယ်ဆောက်ရှောက်တယ်ဆိုလို့ရှိရင်မလိုအပ်တဲ့အရာတွေကိုပိတ်ဆို့တယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်မလိုတဲ့အရာတွေကိုပိတ်ဆို့လိုက်တော့လုံခြုံတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်အနောက်ချက်ကြီးလုံခြုံတယ်ဆိုလို့ရှိရင် လွတ်လွတ်လပ်လပ်ကြီးဖြစ်တယ်ဆိုတဲ့အဓိပ္ပာယ်လေးရပါတယ်လွတ်လပ်တယ်ဆိုလို့ရှိရင်အချုပ်ချယ်တွေကကင်းပြီးတော့ဗောလေအာအစင်တန်းညင့်တက်ပြီးတော့ဗောလေအေးချမ်းတယ်ဆိုတဲ့အဓိပ္ပာယ်လေးရပါတယ်ခင်ဗျအဲ့ဒါဟာတခေတ်ချမ်းသာစီရခြင်း အကြောင်းပဲအဲ့လိုကြံ့ကြံ့များပြထားပါတယ် ဒီတော့ဓမ္မဆိုတာဟာဆောင်မဆောင်မကာကွယ်စောင့်ရှောက်ပိတ်ဆို့အကျိုးကလုံခြုံလွတ်လပ်ငြိမ်းချမ်းတဲ့သဘောငြိမ်းချမ်းရောက်တရားလို့ငြိမ်းချမ်းတဲ့သဘောလို့ဒီလိုဆိုပါတယ်ဟွန်းအဲ့ဒါကိုပဲပမာလားပမာကတရားလို့ဒီလိုပြန်ပါတယ် တရားဆိုတာဓမ္မဓမ္မလို့ဟိန္ဒီတက္ကရာကဓမ္မကိုဓမ္မလို့ခေါ်ပါတယ်တရကတရတကနေပြီးတော့ပြောင်းလာတာတရဟုတ်တော့တရတရနေတရဖြစ်တာတရနေပြီးတော့တောင်းချက်ကနေပြီးတော့တာဝုံကံပြောင်းပြီးတော့ဒီတရ တရားနေပြီးတော့မြန်မာသားနဲ့တရားအစစ်အစစ်အစစ်ဖြစ်သွားတာပါသို့တော်ဒီထဲမှာငုံနေတယ်ဓမ္မအတိပဲငုံနေတဲ့အတိပဲလူရဖော်လိုက်တဲ့အခါကျတော့ခုနအတိုင်းပေါ့လေဆောင်းပါတယ်မှတ်တည်ပြီးရပေါ့လေဆောင်းပါတယ်ကာကွယ်တယ်စောက်ရှောက်တယ်လုံခြုံတယ် ကူညီတယ်ကျေးဇူးပြုတယ်အစဉ်တမြင့်တင်ပေးတယ်ဒီလေးပဲပေါ့ဘုရားတွေကိုအစဉ်တမြင့်တင်ပေးတယ်လေလို့ဆိုတော့ယထာနုစိတ်တာပရိပစ္ဆံတေလို့ပြထားပါတယ်ယထာနုစိတ်တာညွှန်ကြားတဲ့အတိုင်းမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသီလတရားတွေကိုဒီလိုဆောက်တည်ရတယ် အဲဒီကတရားတွေကိုရှောင်တိတ်ပြီးတော့အဲဒုစရိုက်တရားတွေကိုရှောင်တိတ်ပယ်ရတယ်တမှုခုမိစ္ဆာစရကမှုကာဥစီဒုစရိုက်သုံးပါးဒါဒီမလောက်ပါဘူးဆိုတော့ရှောင်တိတ်ပယ်ရတယ်ဝစီဒုစရိုက်၄ပါးကိုလည်းပဲဒါလည်းပဲရှောင်တိတ်ပယ်ရတယ်ဒီကဆိုင်ရာအကျင့်တရားတွေပါလေဘယ်လိုရှောင်တိတ်ပယ်ရတယ်ဆိုတာကိုဒီပထမဆုံးတိရကျင့်ဤမှာလေ့လာရတာပါ လေ့လာထားတဲ့အတိုင်းရှောင်တဲ့အရာရှောင်ရတာပါလေ။ရှောင်ခြင်းကရှောင်တော့ဘာဖြစ်လာလဲဆိုတော့ဒီမှာကိုယ်ကတော့စင်ကြဲလာတာပါလေငယ်အကျိုးရတာလား။ကိုယ်ကတော့စင်ကြဲလာတော့ကြောက်ဖွယ်ရဘေးတွေလည်းဆက်ခုအတ္တနုဝရဘယကိုကိုကိုကိုဆွဆွဲတဲ့မကြည်နပ်တဲ့ ရှောက်ဖွေရပေးပညာရှိသူတော်ကောင်းတွေအကဲရဲ့ပရဏုဝါဒပေးဒန္တဘေးပေါ်လေဒန်တင်တဲ့ဘေးနောက်ဒုက္ခတိဘေးပေါ်လေဘေးကြီး၄မျိုးလည်းပဲကျင်းတော့အကျိုးကြီးအကျိုးဆက်ကြီးတစ်ခါတည်းချက်ချင်းရသွားတာပဲအဲ့ဒါလိုရှောင်ရှားတဲ့အရာတွေကိုရှောင်ရှားခြင်းအပြင်ညှိကြတဲ့အတိုင်းတိလလမ်းကြောင်းဖြောင့်မြောက်လိုက်တဲ့ပုဂ္ဂိုလ်ကို ဝိတိကမကိလေသာဆွဲအားကနေပြီးတော့လွတ်သွားအောင်လို့ဆောင်ထားတယ်မတင်ထားတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ကာကွယ်ထားတယ်စောက်ရှောက်ထားတယ်ပိတ်ဆို့ထားတယ်ကူညီထားတယ်ကျေးဇူးပြုတယ်ဒုစရိုက်တွေမရှောင်ဘူးဆိုလို့ရှိရင်အောက်တန်းနောက်တန်းကြတော့အောက်တန်းနောက်တန်းမကြရအောင်လို့သူက မြင့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါသီလတရားပဲရှိသေးလားဟမ်ဒါတော့တရားဆောင်နေဆိုတာဘာလို့တရားတရားဆောင်နေဆိုတာကကြည့်ရမယ့်တရားတွေကိုဘယ်ပုံပဲနည်းကြည့်ရတယ်ဆိုတာပေါ့ဒီကျင့်နည်းမှလေ့လာတာပထမဆုံးတရားကျင့်နည်းမှလေ့လာတာ ကျင့်နည်းမှန်တိုင်းကျင့်တာဒါတရားဆောင်သူပဲမရှင်းလဲရှင်းသီလယဟန်လဲယဟန်သီလပေါ့လေပထမဆုံးလေ့လာရတယ်စာပွဲအောင်ရုံနေမဟုတ်ဘူးကျက်မှကျက်မှဒီလိုမဟုတ်ဘူးဒီအဆိုအမိတ်ကဒီလိုအဓိပ္ပာယ်ဆောင်တယ်ဒီလိုအဓိပ္ပာယ်ဆိုဒီလိုလက်တွေ့ကျင့်သုံးရတယ်ဆိုတာပေါ့လေကြည့်ရတာ ကြည့်ရတာကလည်းယထာလူသိတာပฏิပိစ္ဆာတိဟုတ်ပါပဲပฏิပိစ္ဆာတခေါ်ပါတယ်ကျင့်သူပဲကျင့်တော့ကျင့်ရကျိုးအကျိုးရလကတော့ကိုယ်မလို့မှုစီကျဲတာတန်ရှင်းတာရည်ကြည်တာလူရတာပူလောင်စီရမှုကင်းတာပြည့်တဲ့ဆရာလေးဖြစ်သွားတာအကျိုးနောက်အကျိုးသက်တွေကတော့အတ္တလူကတော့ဘယအစသည်ဟောလိဒါတွေကင်းသွားတာဘယ်လောက်ကောင်းသလဲ ယထာနုတိအဲယထာနုတိတာပฏิပစ္စံတိသတုတုအပါယေတုဝတ္တတုကေတုဆိုအပ္ပတမာနိဒါတိတိတိဓမ္မောကုသိုလ်ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းတနည်းအားဖြင့်တပ္ပတိ၃ပါးဖြစ်ခြင်းရဲ့အကြောင်းမှကင်းတဲ့အပါယ ပါရပါတယ်ကုသိုလ်များများမပြုမပြုနိုင်တဲ့နေရာဌာနပါဠိလိုတော့အပါယဗမာလိုတော့အပယ်ခေါ်တာပါလေဗမာမှုတက်တက်ဆိုလို့ရှိရင်လူချမ်းသာနာချမ်းသာပြမချမ်းသာပါလေချမ်းသာ၃မျိုးကိမရာဌာနပါလေချမ်းသာ၃မျိုးရရှိဖို့ရာအတွက်ကုသိုလ်ကောင်းမှု များများမပြုနိုင်တဲ့နေရာဌာနအကုသိုလ်များတဲ့နေရာဌာနကိုအပါယလို့ခေါ်ပါတယ် အပေလေးပုံရှိတယ်ဆိုတာတော့အဘိဓမ္မာတည်မှုတဲ့ပုဂ္ဂိုလ်တွေသိပါတယ်အဲ့ဒီအောက်တန်းနောက်တန်းကြတယ်အဲ့ဒီဘဝကအဲ့ဒီအောက်တန်းနောက်တန်းဘဝမကြရအောင်တဲ့အပ္ပဒမာလေးဆိုတာမကြရအောင်ဆောင်ထားတယ်တဲ့သူကတိလနဲ့တော်တော်ကောင်းလာပါပြီစာဝတ္ထရဓမ္မမဟုတ်ဘူးဆရာပြောတဲ့ဓမ္မမဟုတ်ဘူး စာကညွှန်တဲ့အတိုင်းစာညွှန်တဲ့အတိုင်းဆရာကပြောတဲ့အတိုင်းကိုကသီလဆောက်တည်တဲ့ဤကျင့်ဤမှာလေ့လာကျင့်လက်ကျင့်မှာကျင့်လို့ချင်းအကျိုးရလကတော့ကိုမှုနှုတ်မှုစင်ကြဲတဲ့အကျိုးတရားမှတစ်ဆင့်ဆက်ပြီးတော့ကျောက်ဖွေရဘေးတွေကကင်းတဲ့အကျိုးအောက်တန်းနောက်တန်းကြာရကနေပြီးတော့သီလအကျင့်က ဆွဲမတင်ထားတာအခါလဲအောင်ကြတော့အဲ့ဒါဓမ္မအလကားနေရင်ဒီဓမ္မကတော့သူကတော့ဆွဲမတင်တော့ဘူးယထာပစ္စံတည်တဲ့သီလလမ်းကြောင်းဖြောက်မြောက်လိုက်တဲ့ပုဂ္ဂိုလ်များကိုတဲ့ရလိုက်တာလားမှားလိုက်တာလားဘယ်လိုယထာနုသိတာမြတ်စွာဘုရားကမြတ်စွာဘုရားညွှန်ကြားတဲ့အတိုင်း သူတင်မတရားသူဥစ္စာခိုးရာအစသည်ပေါ့လေဒါမျိုးပေါ့อืมယဟန်နေဆိုလို့ရှိရင်ယဟန်သီလကိုဒါတွေမလုပ်ရဒါတွေမပြောရဆိုတာပေါ့လေမလုပ်ကောင်းမပြောကောင်းတဲ့အရာတွေပေါ့လေသူကလှုပ်ဖို့ရညွှန်ကြတာတော့မဟုတ်ဘူးဟန်တားချက်တွေပေါ့လေဟန်တားချက်တွေကိုရှောင်တာအဲရှောင်နေလို့ရှိရင်ဒါရှောင်တဲ့ပုဂ္ဂိုလ်ဟာအောက်တမကြရအောင်လို့သီလဓမ္မကသီလ စောင့်တဲ့ပုဂ္ဂိုလ်ကိုစောင့်မထားလိုက်တာဒါကဓမ္မပဲဒါထင်ရှားကြီးတဲ့ဓမ္မလည်းဖြစ်တယ်ဘုရားဆရာကြီးတဲ့သူတော်ကောင်းတွေလက်သုံးပြစ်တယ်ဘုရားဆရာကြီးတဲ့သူတော်ကောင်းတွေရဲ့ကိုယ်ပိုင်ပြစ်တဲ့ဓမ္မလည်းဖြစ်တယ်အဲဒါကိုတတ္ဓမ္မလို့ခေါ်ပါတယ်ဒါတိလာပိုင်းဆိုင်ရာရှိသေးတယ်ဒါလို့အခြေခံကောင်းနေဆိုတော်လာပါပြီဒါပေမဲ့လို့ စိတ်ထဲဖြစ်တဲ့ကိလေသာကိုတော့တတ်ချင်ဖြတ်ချင်တဲ့စိတ်၊ဒုညပစ္စည်းအပိုင်စီလိုတဲ့စိတ်၊မိစ္ဆာစရကာမမှုကျွလွန်တဲ့စိတ်၊လိင်ရင်ညာခြင်းကောက်ချင်တဲ့စိတ်စသည်စသည်ပေါ့လေဒါမျိုးလေးတွေအဲ့ဒီလိုစိတ်ထဲမှာစူပူတောင်းကြလာတဲ့စူပွဲတောင်းကြလာတဲ့စိတ်မျိုးကိုတော့ဒီလိုစိတ်ထားမျိုးဖြစ်စီပါဘူးဆိုပြီးတော့ရှောင်တိန်ပယ်လို့မရဘူး ကာကွယ်ပေးရတယ်ဖြစ်လာလို့ရှိရင်ကုစားပေးရတယ်ကာကွယ်တယ်ဆိုတာတတိပေါ့တတရကိနာစေတတာဆိုတာပေါ့လေတတိအဆောက်ရှောက်ပါတဲ့စိတ်နဲ့ကာကွယ်ရတယ်ဖြစ်တိုင်းမှရှုတတိပြုစောက်ဖို့အစဉ်ထားဆိုတာပေါ့လေဉာဏ်တိုင်းမှရှုတတိပြုစောက်ဖို့အစဉ်ထားကြားတိုင်းမှရှုတတိပြုစောက်ဖို့အစဉ်ထားနားတိုင်းမှရှုတတိပြုစောက်ဖို့အစဉ်ထား စားတိုင်းမရှိသတိပြုစောင့်မှုအစဉ်ဒါထိတိုင်းမရှိသတိပြုစောင့်မှုအစဉ်ဒါထိဆိုတာတော့အမနာအရာကျဲပါလေထိဆိုတာမာထိတာလည်းရှိတယ်ပြော့ထိတာလည်းရှိတယ်ပူလွေးအေးပြီးတော့ပို့ထိတာမျိုးလည်းရှိတယ်တောက်လေးလှုပ်ရှားယူသွားတဲ့အထီမျိုးလည်းရှိတယ်ထိတွေကစုံလို့ပဲသို့သောအဲ့ဒါတွေကတော့ကိုယ်ရဲ့ဆန်းနဲ့စောင်းနေငယ်ကြွတဲ့လမ်းနဲ့ရှားတဲ့ခိုက်တာမဖောင်းတဲ့ပင်နဲ့ခိုက်တာမအဲ့ဒါတွေကတော့ထင်ရှားနေပါလေသူကတော့ဟွန်း ပြီးတော့စိတ်ကူးစိတ်စားကြံရတဲ့အခိုက်အတန့်အဲ့ဒီအခိုက်အတန့်ဒီမှာဓာတ်ခွဲကြည့်လိုက်လို့ရှိရင်သူ့ဆိုင်ရာဆိုင်ရာရုပ်တဘာဝနဲ့တဘာဝတွေပါနေတယ်ဖြစ်ခိုက်ရှိမှတဘာဝမူချတိနဲ့ဆိုဖြစ်ခိုက်လေးတွေလိုက်ရှိရတယ်အဲရှိတဲ့အခါမှာအားဆက်ရတယ်အပူဒီပြင်းအားဆက်ရတယ်ရှုခွင့်အောင်စီရှုမှတ်တဲ့စိတ်ရောက်သွားအောင်တွန်းအားပေးရတယ်အပူဒီပြင်းလောက်ရတယ်နှုတ်ချတိတ်ကြွပြီးတော့တစီဖြက်လက်လိုက်ရတယ် ရိုးကြတိတ်ကြွဖြတ်လိုက်ပြီဆိုလို့ရှိရဲ့အဲ့ဒီဒီစိတ်ကကတ်သွားတော့ချက်ကလေးကတ်သွားတော့အဲ့ဒီမှာတတိကဖြစ်လာပြီတတိဆိုတော့ဥပဋ္ဌာဏပဋ္ဌာဏဆိုတာပဋ္ဌာဏဥပဋ္ဌာဏလို့ဖွင့်ထားပါတယ်အာယုကပ်ပြီးတော့တည်သွားတယ်အာယုကပ်ပြီးတော့တည်သွားတယ်ဆိုတာအားဆိုင်တဲ့လောက်တတိဖြစ်သွားလို့ရှိရင်အဲ့ဒီတတိလေးဟာစင်စမပြတ်ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ် ရည်စည်းကြောင်းတွေဆင်ဆက်ပြဖြစ်နေဆိုအဓိပ္ပာယ်ရတယ်ဆင်ဆက်ပြဖြစ်အောင်လည်းအားစိုက်ရတာအားစိုက်သလောက်အာယုံမှာကပ်ကပ်ပြီးတော့နေတဲ့တတိလေးကဆင်ဆက်ပြဖြစ်နေတာပဲအဲ့ဒါပဋ္ဌာနာခေါ်တာပဲတီးနေတယ်အဲ့ဒါတတိတတိနဲ့ပေါင်းလိုက်တဲ့အခါတတိပဋ္ဌာနာခေါ်တယ်ဆွေးပြစွာရှိမိရအောင်မစိတ်ကဘဲမှမပြေတော့ဒီမှာပဲသူ့စိတ်ကတ်ကြတယ်တစ်ချက်မှရင်တစ်ချက်စိုက်ကြတာနှစ်ချက်မှ20စိုက်ကြတော့တာပဲ အဲ့ဒါသမာဓိခေါ်တယ်ခဏိကသမာဓိခေါ်တယ်အယုံအယုံသိပေါ်တဲ့ခိုက်တာမှာကြာကြာသွားတာဒါဝိရိယတတိသမာဓိဒီမှာဖြစ်သွားတယ်ဝိရိယကကိလေသာလက်မကပယ်လှတယ်ဖြစ်ပြီးသားအကုသိုလ်ကို သူကပယ်တာမဟုတ်ဘူးဟမ်ကိလေသာကိုလက်မခံတာဖြစ်ခွင့်မပေးတာတနည်းအားဖြင့်ကိလေသာလမ်းကြောင်းပိတ်ဆို့ပေးလိုက်တာ အာဟုဏနာဓမ္မနာပါဟာနာဆိုတာကိရိတာလမ်းကြောင်းပိတ်ဆို့ပြလိုက်တာကိရိတာလမ်းကြောင်းပိတ်ဆို့ပြလိုက်တော့ကုသိုလ်လမ်းကြောင်းပွင့်ထွက်လာတယ်တတိဥသိပြီးတော့တတိဥသိတဲ့ကုသိုလ်လမ်းကြောင်းပွင့်ထွက်လာတယ်နောက်သမာဓိကနောက်ကနေလိုက်ရတယ်တဝိရိယကကိရိတာလက်မခံပယ်လှန်တယ်တတိကစိတ်စဉ်ညဉ့်ညမ်းမှုဝင်ရအောင်လို့ကာကွယ်ဆောက်ရှောက်ထားတယ်သမာဓိကစိတ်တွေပြန်ကျက်မသွားရအောင်လို့ တတိကပ်ပြီးတော့တည်တဲ့တည်တဲ့နေရာမှာခါတဲ့စိုက်ပြီးတော့ကြာနေစွစွစီစီဖြစ်နေတဲ့စိတ်သူကိုယ်ရင်ကလည်းအဲ့ဒီမှာကြာနေတယ်သူနဲ့တွဲပဲစိတ်တွေကိုလည်းပဲစွစွစီစီဖြစ်အောင်ပြုလုပ်ပေးနေတယ်ဒီခိုက်တာစဉ်းစားကြည့်ပေါ့ပရိယုဌာနခေါ်တဲ့တောင်းကျမ်းနဲ့ညီညာမှုတွေပါမရှိဘူးဓမ္မတရားကလည်းမရှိဘူးဖြစ်ခွင့်မရဘူးဒေါသလည်းမရှိဘူးအခြားအခြားညီညာမှုတွေလည်းဘာဖြစ်ဘူး အဲ့ဒါလိုနီးနဲ့တတိမဲ့လို့ဖြစ်ခွင့်ရှိတယ်ပရိယုဌာဏကိရိတာတွေကိုအားစိုက်ပြီးတော့ဆွဲပဲစွာရှုမှတ်လို့ရှုရအောင်လို့မစိတ်ကလေးစုစည်းပြီးတော့ဖြစ်ခွင့်မရအောင်လို့ပိတ်ဆို့ပေးနေရတယ်တကယ်ဝိရိယရော့သွားလို့တတိလွတ်သွားလို့ရှိရင်စိတ်စုစည်းပြဲတဲ့အခါမှာ ရာဂဖြစ်ဖြစ်နေတယ်ဒေါသဖြစ်တခုဖြစ်နေတယ်ဘာမှဖြစ်တော့မှစိတ်တွေဝေသွားတာမောဟတော့ဖြစ်နေတာလွတ်သွားလို့ရှိရင်အဲ့ဒီစိတ်ကိုကုစားကုစားဆိုတာအဲလောဘဖြစ်ရင်လည်းဖြစ်တယ်ပေါ့တတ်မဲ့ရင်လည်းတတ်မဲ့တယ်ပေါ့ချစ်ချင်လည်းချစ်တယ်ပေါ့မုန်းရင်လည်းမုန်းတယ်ပေါ့သူဖြစ်တဲ့အတိုင်းရှုမှတ်ပြီးတော့ကာကွယ်ရတယ်ကာကွယ်ရေးကုစားရေးကာကွယ်ရေးကုစားရေးဒီလိုလုပ်နေရတယ်အဲ့ဒါကစိတ်ကိုဒီလိုဒီပုံဒီနည်း ထိတ်ချုပ်ရတယ်ဆိုတာကိုလည်းမြတ်စွာဘုရားကညွှန်ကြားထားပါတယ်ညွှန်ကြားထားတဲ့အတိုင်းယထာနုသိတာကိုလည်းညွှန်ကြားထားတဲ့အတိုင်းပฏิပစ္စံနေဖြစ်တိုင်းမှရှိတတိပြုစောင့်မှုဆင်ထားဆိုတဲ့အတိုင်းအဲ့ဒီတတိပ္ပံလမ်းကြောင်းကိုဖြောက်မြောက်လျှောက်နေတဲ့ပုဂ္ဂိုလ်များကိုတဲ့ဓာရီတိတိစိတ်နေစိတ်ထားအောက်တမ်းကြရအောင်လို့ ဆောင်းထားတယ်ဆောင်းမှတ်ထားတယ်ဆောင်းမှတ်တယ်ဆိုကက်တင်တယ်ပေါ့လေဆောင်းမှတ်ထားတယ်ကာကွယ်ထားတယ်စောက်ရှောက်ထားတယ်ဟမ်ထိမ့်သိမ့်ထားတယ်ပြောကျင်လို့ပြောဖို့ကျေးဇူးပြုထားတယ်ဟမ်မတင်ထားတယ်ပေါ့လေဒီမှာနောက်ကိရိတာဆွဲရလော့နေဟမ်အဲ့ဒါတတ္တမခေါ်တယ် ဘာတတ္တမလဲတမတိတတ္တမခေါ်တယ်ငကောလည်းပဲပေါ်တိုင်းအာယုန်နဲ့ရှိမှတ်တဲ့စိတ်နဲ့တက်အောင်လို့ရွယ်စုချက်ကတစီပါနေဇန်သဘောလေးရွယ်စုခေါ်တယ်စုဆိုတာစုစုစိုက်စိုက်ဇာကိုပြောတာရွယ်ဆိုတာကချိန်သဘောကိုပြတာချိန်ဆိုတာကြံတဲ့အတူတူပါပဲကြံတယ်ရွယ်တယ်ချိန်တယ်မှန်းတယ်ဆိုတာ ဒီစကားပရိယာတွေအတူတူပဲသို့တော့ကြားလို့သွားသုံးလိုက်လို့ရှိရင်တမိတွေးကြနေဆိုတဲ့အနေရောရှိဖွေရဖြစ်တော့ဒီနေရာဌာနမှာကြားရပရိယာတွေပေါ့လေရွယ်ချိန်မှန်းဆိုတာပေါ့လေရွယ်စုတဲ့ချိန်မှန်းတဲ့ဒါမျိုးပေါ့လေရွယ်စုကောင်းပါလေရွယ်စုထားတာရွယ်စုပြီးတော့အလေးကျင့်လုပ်ပေးနေတာလေ့ကျင့်လုပ်ပြီးတော့နောက်လေ့ကျင့်တာရလာတဲ့အခါမှာ မှန်ရအာယုမှာတဲ့ပြီးတော့ကြာသွားတော့တာတဲ့ပြီးတော့တာပိတ်တစ်ခုထပ်ပြီးတော့ချုပ်တဲ့အခါမှာအနဲ့ထိုးလိုက်တဲ့အခါကျတော့အချီကနောက်ကနေပါသွားတယ်ချုပ်တဲလိုက်တာမိမိရဲ့စိတ်ကိုကိုမျှော်မှန်းတဲ့အာယုမှာထိုးဖောက်ပြီးတော့အဲ့ဒီအာယုနဲ့ထိုးဖောက်ပြီးတော့ပေါ့လေဝိဇာရခေါ်တဲ့ခြီးနဲ့တဲ့ထားလိုက်တာဥဒကအဲ့ဒီအာယုနဲ့ထိုးဖောက်လိုက်တယ် ခြေလေးကခြေရတူတဲ့ဥစ္စာကထိန်ထားလိုက်တယ်တဲ့ထားလိုက်တယ်ဗောလေတဲ့တာတော့និဝရဏတရားတွေပါဖြစ်ဟွန်းကာမဝတ္တလည်းဖြစ်ဘူးကောင်းတာတွေမြင်ချင်းကြားချင်းတိုင်းစားချင်းထိကြည့်တာလည်းမရှိဘူးပြီးတော့သူများဖြစ်စည်းခြင်းနဲ့ပြဘာဝဝတ္တတွေလည်းမရှိဘူးသူများနှိမ့်ဆက်လို့တဲ့ဒုက္ခပေးလို့တဲ့ပြဘာဝဝိညာဝတ္တလည်းမရှိဘူးလွဲချော်တဲ့လွဲမှားတဲ့ ရည်ရွယ်ချက်ဆိုးတွေဆိုဘာရည်ရွယ်ချက်အဆုံးမှဖြစ်ပါပေါ်တဲ့အာရုံနဲ့ရှိမှတ်တဲ့စီနဲ့တဲ့အောင်လို့ဒီမှာရွယ်စုချက်ကရှိနေတော့ကိုမှန်းတဲ့အာရုံနဲ့မှာစိုက်ဝင်ပြီးတော့တဲ့ထားလိုက်တာစိတ်ကလေးကိုဒီမှာဟွန်းသူရဲ့တဲပေးမှုကြောင့်အာရုံနဲ့စိုက်ဝင်သွားတာသူရဲ့တဲပေးမှုကြောင့်ဟိုကလည်းတမာရီကလည်းဖြစ်လာပြီဆိုလို့ရှိရင်စိုက်ကြသွားတဲ့ဟာနဲ့ပေါက်ဆက်လိုက်တဲ့အခါကျတော့ ဖောင်းတာလေးပေါ်စိုက်ကြသွားလို့ရှိရင်ထည့်ကြသွားလို့ရှိရင်တောင်းတာတင်းတာလှုပ်တာလေးပြီးတယ်ပိန်တာပေါ်စိုက်ကြသွားလို့ရှိရင်ရွှေရှားတာလေးဒါလေးသိပေါ်ရပူရလေးတွေပေါ်စိုက်ကြသွားရင်အဲ့ဒီသဘာဝလေးတွေသိတာဒါပညာခေါ်တာပေါ့သမာဓိတိဘက်ကလည်းခေါ်ပါတယ်ဒါမှာအဲ့ဒီခိုက်တာမှာကိလေသာမျိုးပါပြုတ်ပါတယ်အဲ့ဒီလိုအသိပညာတွေဘယ်ပုံပဲနည်းဖြစ်အောင်ဘုရားမြတ်စွာကလည်းပဲညွှန်ကြားခဲ့ပါတယ် ဟွန်းအဲ့ဒါယထာနုစိတ်တံခေါ်ပါတယ်ညွှန်ကြားတဲ့အတိုင်းပေါ့အနုသိတိအနုသိဋ္ဌာန်ကတော့ညွှန်ကြားခြင်းညွှန်ကြားယထာနုစိတ်တံညွှန်ကြားအပ်တဲ့အတိုင်းဟွန်းပฏิပိသန္တိလမ်းတက်အောင်ပညာလမ်းတက်အောင်လို့ရှုမှတ်နေတဲ့ပုဂ္ဂိုလ်တွေသိနေတဲ့ပုဂ္ဂိုလ်တွေကိုတဲ့ဒါတွေတည်တည်တဲ့ကိလေသာမျိုး အောက်တန်းကျတဲ့ဆွဲအားကလွတ်အောင်ဆိုပြီးတော့ဒီကရဲအပေါ်ဆွဲမှတင်ထားတာအတိပေါ်တိုင်းပေါ်တိုင်းမျိုးကိရိတာတွေပါမကြံဘောလေဒီကရဲဆွဲအားမရှိအောင်ဆိုတော့ပေါ်မှတင်ထားတာဆောင်းထားတာမှထားတာဒါဟောလေကာကွယ်ထားတာဆောက်ရှောက်ထားတာပိတ်ဆို့ထားတာအစင်တမြင့်တင်ထားတာအဲ့ဒါဓမ္မခေါ်တယ် စသင်တယ်ဆိုတော့အဲ့လိုသင်ရမှာပါအဲ့လိုနီးနဲ့သင်မှသာဒါစာတတ်တယ်လို့ခေါ်ရပါတယ်ဒါဒါကအထုတ်ထားမှဒီသဘောတွေသိတာအထုတ်ပဲနဲ့မသိဘူးမျက်မှောက်တွေ့ရတယ်ဒါထင်ရှားတာပဲကျင်းနီးမှလည်းထင်ရှားတာပဲကျင်းနီးမှလည်းကျင်းလို့ရှိရင်လည်းတွေ့ရမယ့်ဟာတွေလည်းထင်ရှားတာပဲထူးထူးခြားခြားကိုယ်မှာတိုးတက်မှုတွေလည်းပဲထင်ရှားလာတာပဲအဲ့ဒါဘုရားရှာရည်တဲ့သူတော်ကောင်းတွေတရားတဲ့ အဲ့ဒါကိုပါဠိလိုတတ္တမလို့ခေါ်ပါတယ်ဗမာလိုတော့သူတော်ကောင်းတရားလို့လည်းခေါ်ပါတယ်ဗမာမှုတက်တက်နဲ့ပြောလို့ရှိရင်တော့ရည်ကြည်မှုလို့ခေါ်မှာပါပဲဘ누구ထုတ်ဖော်တဲ့ရည်ကြည်မှုလဲဆိုတော့ဗုဒ္ဓကိုယ်တိုင်ထုတ်ဖော်တဲ့ရည်ကြည်မှုဆိုတော့ဗုဒ္ဓရည်ကြည်မှုလို့ခေါ်မှာပါပဲအဲ့ဒီဗုဒ္ဓရည်ကြည်မှု ကျင့်တိမှနဲ့တူကျင့်သုံးလို့သီလသမာဓိပညာအကျင့်တရားတွေကျင့်သုံးလို့ပယ်တဲ့နဲ့အကြအလာလူခိရိတာတွေပယ်ပြီးတော့ကိုယ်နှုတ်စိတ်သုံးမျိုးလုံးပြောစရာဖြစ်တည်ခြင်းတန်ရှင်းတာရည်ကြည်တာဉာဏ်တာပူလောင်ဆင်းရဲမှုတွေกินပြီးတော့အေးချမ်းတာတဲ့နှစ်သက်စရာတွေဖြစ်တာတဲ့ဟွန်းဒါတရားကတတ်နိုင်တာ ခုနညွှန်ကြားတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်တွေကတရားကအဲ့ဒီလိုအနေထားမျိုးဖြစ်အောင်လုပ်ပြနေတာပါကျင့်နည်းမှလည်းမသိဘူးကျင့်နည်းမှမသိဘူးသိပြီပဲလို့မကျင့်ဘူးဆိုလို့ရှိရင်တော့တရားဘာမှတတ်လို့ညညနေမလိုက်ပါဘူး။နှစ်ကြည့်မလိုက်ဘူး။ဆိုရဆိုထားတာတိကျရဆိုထားတာယထာနုပိသပฏิပိစ္ဆာနေလို့ဆိုထားတာ။စာတိုံလည်းမရပါဘူး။ဟမ်။စာထဲမှာဆိုတာကတော့ တုတ္တဝုဒ္ဓသုတ်တံမှာမြတ်စွာဘုရားဟောထားတာရှိပါတယ်တုတ္တဝုဒ္ဓဘိက္ခုအရိယသာဝကောအကုသလံပဇာဟတိကုသလံဘာဝေတိပဝိဇာပဇာဟတိအနဝိဇံဘာဝေတိတုဋ္ဌံအတ္တနာပရိဟရတိတလို့ဆိုထားတယ်ဘိက္ခုတို့ဖြူစီမိမြတ်တော်မူတဲ့မြတ်စွာဘုရားရဲ့တပည့်တုတ္တဝုဒ္ဓရှိတယ် တုတ္တဝုကအကြာတုတ္တလက်နဲ့ရှိတဲ့ပုဂ္ဂိုလ်ဟာကျင်နည်းအမှန်လက်နဲ့ကောင်းရှိတဲ့ပုဂ္ဂိုလ်ဟာကျင်နည်းမှလက်နဲ့ကောင်းရှိသလိုလက်တွေ့ကျင့်တဲ့ပုဂ္ဂိုလ်ဒီလိုလဲနောက်ပိုင်းပါရမှာပါပဲအာဂမတုတ္တနဲ့အဓိကမတုတ္တဆိုတာနှစ်မျိုးရှိပါတယ်ဒီမှာတော့အာဂမတုတ္တပေါ့လေစာပေတုတ္တပေါ့စာပေတုတ္တရှိတဲ့ဖြူစင်မြတ်တဲ့မြတ်စွာဘုရားတပည့်ဖြစ်တဲ့ပုဂ္ဂိုလ်ဟာအာဟုကံပဇာတိအာဟုသူပယ်နိုင်ပါလေတဲ့ ကုသလဘာဝေတိကုသိုလ်ကိုဖြစ်ပွားစေနိုင်ပါတယ်တဲ့တာဝိဇ္ဇပတ္တဟတိအပြစ်နဲ့တကဝအပြစ်ရှိတာကိုပယ်နိုင်ပါတယ်တဲ့ပြောစရာကြဲစရာအပြစ်တွေပါလေအနဝိဇ္ဇဘာဝေတိအပြစ်မဲ့ကိုလည်းပဲဖြစ်ပွားစေပါတယ်တဲ့တုဒ္ဒအတ္တနာပရိဟရတိမိမိရဲ့ဘဝဖြစ်စဉ်ခန္ဓာကိုယ်ကို တ်ဆင်အောင်ပေါ့လေကိုယ်နှုတ်စိတ်သုံးမျိုးလုံးတတ်ဆင်အောင်လည်းပဲအဖက်ဖက်ကဆောင်ထားတတ်ပါတယ်တဲ့ဒီလိုအဆိုရှိပါတယ်ဒီတော့ပရိယတ္တိဟာလူတိုင်းအဖို့သုတဝုဒ္ဒလက်နဲ့ကောင်းလို့ဆိုထားပါတယ်လူတိုင်းအဖို့လက်နဲ့ကောင်းဖြစ်နိုင်သလားဆိုတာကိုမေးစရာရှိပါတယ် ရိယတ္တိတတ်ထားတယ်တတ်ထားတဲ့ပရိယတ္တိဟာလက်နဲ့ကောင်ဖြစ်နိုင်သလားပွဲတွေဘာတွေရနေတာပေါ့ဓမ္မစီရတို့ဘာတို့ညာတို့အဲတိပိတကတရားတို့ဘာလို့ဒါရရနေတာပေါ့ဟွန်းဒါလည်းမေးစရာရှိပါတယ်တုတ္တလက်နဲ့တော့ရှိတာပေါ့လေတုတ္တလက်နဲ့ကိုဒီစာတွေလက်နဲ့ကို အာကမတုတ္တကိုအဓိကမတုတ္တဖြစ်အောင်ပေါ့လေသူ့ဉာဏ်နဲ့သူပေါ့လေသီလဆိုင်ရာသမာဓိဆိုင်ရာဉာဏ်ဆိုင်ရာအကျင့်တွေကိုမကျင့်လို့ရှိရင်တော့အဲ့ဒီတုတ္တလက်နဲ့ကလက်နဲ့ကောင်မဟုတ်ပါဘူးတဲ့အဖွင့်ဆရာတွေကအထက်ကဆရာတွေကဖွင့်ဆိုထားပါတယ်ကောဟွန်းတုတ္တဝရောဘိခွေအရိယတာဝကောအကုသလပဇာတိကုသလဘာဝေတိတဝိဇံပဇာတိအနဝိဇံဘာဝေတိ တုတ်တံအတ္တနာပရိဟတိဆိုတာတော့ဒီကုသရနိကေမှာမြတ်စွာဘုရားတော့ဟောထားတာအမှန်ပါပဲတဲ့စာပေတုတ္တရှိတဲ့ပုဂ္ဂိုလ်ဟာလက်နဲ့၅မျိုးပိုင်ဆိုင်တဲ့သူရဲ့ကောင်းအာစေတနဲ့တူပါတယ်တဲ့ဒီလိုနဲ့နှက်ရှိပြီးတော့ပြထားပါတယ်ဒါပေမဲ့လို့သူဟာတဲ့တုတ္တပရိယတ္တိကိုသာသင်ကြားပြီးတော့ သူနဲ့ထိုက်တာနဲ့တရဏစီဝိကအနုအနုလောမပฏิပါဒနာပฏิပစ္စည်းတည်းတဲ့လိုက်ဖက်တဲ့အနုလောမအကျင့်ပေါ့လေဒီလဆင်အကျင့်တမာတိဆင်အကျင့်ပညာဆင်အကျင့်ပြထားတာကလည်းဒီလဆင်အကျင့်တမာတိဆင်ပညာဆင်အကျင့်တွေဒါတွေပြထားတာပါပဲသူနဲ့လိုက်ဖက်တဲ့တင့်လျော်တဲ့အကျင့်ကိုတဲ့မကျင့်ဘူးတဲ့နတ္တတတံအာဟုဒဟောတိတဲ့အဲ့ဒီပုဂ္ဂိုလ်အဖို့လည်းလည်းကောင်းမဟုတ်ဘူးတဲ့ ယောပိစတိယောပတိပစ္စည်းတတ္တေဝပတိဟောတိတဲ့လက်တွေ့ကျင့်သုံးတဲ့ပုဂ္ဂိုလ်အတွက်သာလက်နဲ့ကောင်ဖြစ်ပါလေအဲ့လိုဆိုထားပါလေဒီတော့ဒီစကားကိုကောက်ချိတ်ချလိုက်လို့ရှိရင်ဘယ်လောက်ပဲမြတ်စွာဘုရားနောက်ကသင်္ကန်းစာကိုဆွဲပြီးတော့တကောက်ကောက်လိုက်နေပြီမယ်လို့မြတ်စွာဘုရားနဲ့ဤသတ်သူမဟုတ်ဘူးဆိုတာပေါ့လေဒီခဏလေးမှာပြထားပါလေ လည်းလောက်ပဲယူစနာပေါင်းများစွာမင်္ဂပေါင်းများစွာဝေးဝေးနေပြီမယ်လို့မြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းကျင့်သုံးလို့ရှိရင်မြတ်စွာဘုရားနဲ့နိစ္စတူပါမြတ်စွာဘုရားနဲ့ဒီပုဂ္ဂိုလ်နဲ့နိစ္စတူပါဆိုတော့ဟောထားတဲ့အချက်ကြီးရှိပါတယ်ဒီအချက်ကလေးတွေစဉ်းစားဖို့သိကောင်းပါတယ်သိကိုကောင်းပါတယ်တိတိကျကျမြတ်စွာဘုရားဟောထားတာဒီနေရာထားတာပါဒီတော့အခုမိမိတို့ကအယံသာသနာဝန်တန်းအပြည့်သာသနာဝန်တန်းပေါ့လေခုဆောင်ရနေတာ ဘယ်လောက်မြတ်စွာဘုရားနဲ့နိစ္စတူဖြစ်ပလဲဆိုတာပေါ့ဒီကိုကိုကိုတွက်ဖို့သိရေးကြည့်တယ်ဝိနည်းဆိုင်ရာတွေအဘိဓမ္မာဆိုင်ရာတွေသုတ္တန်ဆိုင်ရာတွေတင်းနေတယ်တုတ္တဝုဒ္ဓအာဂမတုတ္တပေါ့လေစာပေတုတ္တလည်းလည်းရှိတယ်လည်းလည်းရှိထားတော့တကယ်သူရဲ့သူရဲ့ကောင်းကြီးတွေပဲဘယ်လောက်တိုက်ပွဲဝင်ပြီးပလဲဒီလည်းနဲ့စုံဆွဲကင်ပြီးတော့ဒါစဉ်းစားတိုက်တယ် ဒီလက်နဲ့အသုံးမပြုသေးဘူးဆိုလို့ရလက်နဲ့သာရှိပြီးတော့ဒီလက်နဲ့ထားလို့ရှိရင်တာကြီးတက်ပြီးတော့အသုံးမဖြစ်မှာပေါ့လက်နဲ့ဆိုတာသုံးရတာပဲစာပေပို့ချတဲ့ဟာလောက်ပဲလားပတ်တစ်ချက်အနက်တစ်ချက်ထင်တာလောက်ပဲလားစာမပွဲအောင်ယုံလေးလာတာပဲလားကိုယ့်ကိုပြန်ပြီးတော့မေးဖို့သိအရေးကြီးပါတယ်ဘယ်လိုရွေးချက်နဲ့စာပေတင်တာတော့အလကတိပမာတင်တာလားကြောကြအောင်လားလက်ရအောင်လားဘုံကြည့်အောင်လား နိတရဏထားမြောက်ဒီဟာသင်ကြားပြီးလို့ရှိရင်သင်ကြားထားတဲ့အတိုင်းသီလဆရာသမာဓိဆရာပညာဆရာတွေကျင့်ပြီးတော့ဘောဒီဘဝဆင်းကလွတ်မြောက်ရေးဆိုတဲ့ဥတီချက်နဲ့သင်တာလားဗန္ဒကာရိကဗန္ဒစုအနေနဲ့သင်တာတော့ဒါအရိယပုဂ္ဂိုလ်တွေကဆိုင်ပါတယ်ဓမ္မအဲ့ဒီနှမျိုးအလကတိမှာသင်နည်းနဲ့ခုနဘဝဆင်းကလွတ်မြောက်ဒီစာပေသင်လို့ရှိရင်ဆိုင်ရဆိုင်ရ သီလသမာဓိပညာသိက္ခာတွေကျင့်မယ်ဆိုတဲ့အနေနဲ့ကျင့်ပြီးတော့ဘဝဆင်းရဲလုံးရောက်ရင်လုံးရောက်စီမယ်ဆိုတဲ့ဥတီချက်သင်လာလားဒါမေးခွန်းထုတ်အောင်ပါပါပဲကိုယ့်ကိုယ်တော့ညာလို့မဖြစ်ပါဘူးကိုယ့်ကိုယ်ညာလို့ရှိရင်နာတယ်မညာရဘူးဖော့တွက်လို့မရဘူးလူတွေတော့ကိုယ့်ကိုယ်ဖော့တွက်တတ်တယ်တကြသားလောက်ရှိတဲ့အပြစ်ကိုဓမ္မသားလောက်ဓမ္မသားလောက်အပြစ်ကိုအပြစ်မရှိဘူးတော့ဒီလိုဖော့တွက်တတ်ပါတယ်လှည့်စားတတ်တယ်ဒီကကိုယ့်ကိုယ်ကိုလည်းအဲ့ဒါလေး ကိုယ့်ကိုယ်လှည့်စားလို့ရှိရင်သိနာတတ်တယ်ဆိုတော့အဲ့ဒါတွေသိအရေးကြီးပါတယ်စဉ်းစားစရာစဉ်းစားစရာအချက်တွေပါပဲဒီတော့တတ္တမဟာသာသနာနယ်ပယ်ထဲမှာဆိုလို့ရှိရင်တော့ကိုယ်နှုတ်စိတ်သုံးမျိုးလုံးအပြစ်လာစာတွေကင်းတရှိပြီးတော့ရည်ကြည်အောင်နှုညအောင်ပူလောင်ဆင်းရဲမှုတွေကိုပူလောင်ဆင်းရဲမှုတွေကင်းပြီးတော့အေးချမ်းအောင်တကယ့်ဘဝနှစ်သိသိစရာဖြစ်အောင်နောက်ဆုံး ဘဝနဲ့ဆက်တဲ့ဆင်းရဲတွေငြိမ့်သွားတဲ့အထိဘဝဇာတိမဖြစ်နိုင်တော့တဲ့အထိပေါ့လေဒီမှာဘဝဇာတိဖြစ်နေလို့ကိုငိုခြင်းမနဲ့ဝန်းနေရတာမနာခြင်းမနဲ့မတည်ခြင်းမနဲ့တည်ရတယ်ကိုစိတ်ဆင်းရဲဖြစ်ရတာတွေကိုဘဝဇာတိမရှိအဲ့ဒါတွေဘာဖြစ်ခံရတဲ့ကြောင်းကြီးဆောင်ဆောက်ထားတယ်ဆောက်ပြီးမကြခင်မိလောင်ပျက်စီးသွားတယ်လှလပပပမင်းလေးတွေ စားကောင်းတဲ့တိတိတိပင်တိတိပင်လေးတွေပွင့်ကဏီတိကဏီကြမှာတည်သွားတယ်ကျောင်းကြီးဆောက်ပြီးဖြစ်စီမဲ့တူတူတော့ဗျာမဆောက်ပြီးတာကောင်းတောင်းတောင်းပန်းလေးတွေလက်လက်ပါပါအပွင့်လေးတွေရမလားစိုက်ပြီးပါတယ်တည်သွားတယ်စိုက်ပြီးတည်မဲ့တူတူတော့ဗျာမစိုက်တာကောင်းတောင်းတောင်းအတီးလေးတွေရမလားလို့စိုက်ပါတယ်အတီးမရဘဲနဲ့တည်သွားတယ်စိုက်ပြီးတည်မဲ့တူတူမစိုက်ပြီးတာကောင်းတောင်းတောင်းဆိုတာပေါ့လေ ဘဝဇာတိဖြစ်လို့ဒီဇာတိနဲ့ဆက်တဲ့ဆင်းရဲတွေဟိုတုန်းကလည်းပဲမြည်မတက်နေအောင်ကြုံခဲ့တယ်ခုလည်းပဲကြုံနေတဲ့နောင်လည်းပဲဘဝဇာဘဝဘုံအပြစ်မမြင်လို့အကောင့်တင်ပြီးတော့ကောင်းကံဆိုးကံတွေပြုလို့ရှိရင်ကောင်းကံရောက်ကောင်းဘဝရောက်တယ်လို့ထားဘုရားတိဒုက္ခပြည်လို့ကြရဘူးမကောင်းကံရောက်မကောင်းဘဝတွေရောက်ပြီဆိုလို့ရှိရင်တော့ဘယ်လောက်များတလူးတလူးနဲ့ခံရမလဲဆိုတာပေါ့လေအပေပြီးဆင်ခြင်ဖို့သိရကြည့်တယ်ရှေ့ ရားမြတ်သွားထားတဲ့လမ်းကြောင်းကိုလိုက်နိုင်ဖို့သိအရေးကြီးတယ်။သုဒ္ဓကသုဏမတွေရဲ့ပိညာပိဏပဒပသယနာဆိုတာပေါ့လေ။သုံးယူသေးဖို့ပစ္စည်းလေးပါယူသေးဖို့သုံးထုတ်ပြန်ဖို့အရေးကြီးတယ်။တတတရားနဲ့လှူထားတဲ့ပစ္စည်းတွေကိုမိမိတို့ကဘယ်လောက်တုံ့ပြန်နိုင်သလဲဆိုတော့စဉ်းစားဖို့လိုတယ်။ သူတို့ဘဝကောင်းကျိုးချမ်းသာရရှိရေးအတွက်ဥတည်ခြင်းနဲ့သာသနာကိုရိုးသားသားနဲ့ပံ့ပိုးနေတာမိမိတို့ကဘလောက်အထိသူတို့ကိုဘလောက်ပြန်ပေးနိုင်မလဲဆွန့်ထုတ်ပြန်ဖို့သိအရေးကြီးတယ်မြတ်စွာဘုရားဘလောက်ညင့်မြတ်တယ်လဲဆိုတာကြည့်ဖို့ဒါလည်းအရေးကြီးတယ်ရှင်ရရှင်သာရိပုတ္တရာအစရှိတဲ့သူတို့ကောင်းတွေတွားထားတဲ့လမ်းဟာဘယ်လိုလမ်းလဲဆိုတာလည်းပဲရှိဝေးရဲ့ပဲဒီလမ်းကိုလည်းလျှောက်ပြီးလားဆိုတာလည်းအရေးကြီးတဲ့သတင်းသုံးပါးလေး ရှိကတရေသုံးပုံကြီးကောင်းပြီးတော့တရေသုံးပုံအဖွဲ့ဝင်တွေကကိုယ်ကဖြစ်ရပြီးတော့ကိုယ်ကအညာစားဖြစ်မယ်ဆိုလို့ရှိရင်ဘယ်လိုနေမလဲစသည်စသည်ပေါ့လေစပေရီတည်ပြီးတော့ဘဝရှိရလွတ်မြောက်ရေးအတွက်ဘလောက်တိတ်ညွတ်ထားပါလဲဘလောက်ဂရုစိုက်ပါလဲဘလောက်ယူသေးလဲဒါအတွက်တည်ရတာပဲဆိုတာဘယ်နှခါတော့စိတ်ကူးမိသလဲကိုယ့်ကိုယ်ကိုသုံးသပ်ကြရတယ်အများကြီးပါပဲအများကြီးပါပဲတပည့်တော်တို့တွေ့ မှတ်တယ်မဲ့နေလို့ဖြစ်ပါဘူးရောက်เสียအပေပေးကိုလည်းဆင်ခြင်ဖို့ရှိကတွားထားတဲ့သူတို့ကောင်းလေးလမ်းမပြောက်ဖို့ခုနရည်ကြည့်ဘူးလားဆွန်းတုတ်ပြန်ဖို့ဒကာဓမ္မတွေလူထားတဲ့ဆွန်းတွေပစ္စည်းလေးပါတွေပေါ့သီလမစင်ကြယ်ပဲနဲ့ဒီပစ္စည်းတွေသုံးရမယ်ဆိုလို့ရှိရင်တော့ပိဏောပိတ္တာယောကုလောယောပတ္တောဝါစီဝရံ ဝိဟာရောအယောကုံပြီးဝတတ္တိဝေရောဝအစလီဆိုတာပါလေအတ္တတုတိလတိကကောင်းစွာမစင်ပုရုဇဉ်ဆိုရှင်သာမဏေယဟန်ဆိုဤပိန်တော်ပြီတရားဓမ္မတရားကြွ၍သာဝရလူရန်စဝေဆွမ်းသည်လီအယောကုလောဝအရှင်ရဲရဲ့မိလျံဆွဲသည့်တန်ခဲကြီးနဲ့လည်းတူလာပါ၏တဲ့ကိုယ့်ဘက်က သီလသမာဓိပညာသီလလေးပါမရှိဘူးဆိုလို့ရှိရင် စာပေလေးတော့သာတက်ပြီးတော့စာကိုသူ့နဲ့နဲ့သုံးချပဲအမတ်တမနဲ့နေပြီးလို့ရှိရဲ့စားသမျှဆုံးလိဟာတန်တွေခဲကြီးပါပဲပြောရတာစီဝရကိုဝဲဆင်မြဝတ်တင်ကံဒီအယောပတောဝအရှိန်ကြီးမှမိရိယံဝါသည်တန်ပြားကြီးနဲ့တူလာပါ၏တဲ့ဟွန်း မိဘူးတွေမိနေတဲ့အရှင်ရဲ့အရှင်ကြီးပါတဲ့တရားကြီးကတ်ထားတယ်လို့စဉ်းစားစရာလို့စဉ်းစားစရာဝီရတော်တွားရထိုင်လျောင်းနေရာကြောင်းဒီလေအယောဂုံမိဝါဝန်းကျင်တောက်ပြောင်းရဲရဲလောင်ကြီးတောင်အိုးကြီးနဲ့လည်းတူလှပါပဲ။ကိုယ်ကတိလက်သိက္ခာမရှိဘူးဆိုလို့ရှိရင်တခါတော့ဝတ္တရားတတ္တတရားရှိပြီးတော့လူတန်းထားတဲ့ကျောင်းမှာသွားလိုက်ရလိုက်နေလိုက်ထိုင်လိုက်အိပ်လိုက်ဆိုတာ တန်ဦးကြီးထဲမှာအချိန်ကြီးပါတဲ့တန်ဦးကြီးထဲမှာနေနေရတယ်လို့တဲ့အဲဆလီလူသူလူသူအာယုံလူသူအလုံးများညှိကျုံ၍ရှင်ပြုံးကြည်ညိုရှိခိုးရရှိခိုးကြတော်ရင်သည်တတ္တိဝေရောဝလှံရွက်ကိုမိုးဝိုင်း၍ထိုးသည်နဲ့ဒုလပါ၏တဲ့ကာရမတွေကတိလရှိတဲ့ကိုယ်လေးတွေတိလရှိတဲ့ယဟန်တွေတိလရှိတဲ့ပုဂ္ဂိုလ်ကြီးတွေယဟန်ကြီးတွေဆိုပြီးတော့ ရှိခိုးကြတာကိုယ်မှဘာမှမရှိဘူးဆိုလို့ရှိရင်တော့လှန်ဒုက္ခရတာပါတက်တာတယ်ဆိုတာပေါ့ဒါဆိုလိုတာပါပဲပေပြီးဆင်ရင်ဆိုတာဒါပြောတာပဲအပေပြီးကြီးဆင်ရင်လည်းဒီသိကြောက်ဆက်ကောင်းပါလေဟွန်းဒီတော့တရားတော်မတွေကတုံ့ပြန်မှုရအတွက်ကိုယ့်ဘက်ကစာတီယုတ်တဲ့စာတယုတ်တဲ့နဲ့မရသေးဘူးဆိုတာပေါ့လေနားလည်ဖို့လိုပါတယ်စတယုံတက်တဲ့နဲ့လည်းပဲဒီဗုဒ္ဓယဉ်ကျေးမှုကြီးထိမ့်မထားနိုင်ဘူး စာကကျင့်နည်းမှသိတာပဲကျင့်နည်းမှသိတယ်ဆိုတာကလည်းကျင့်နည်းမှလေ့လာမှကျင့်နည်းမှသိတာပဲစာဘုပဲအော်ယုပဋ္ဌိစ္စနဲ့တစ်ချင်းကတင်လာကတော့ကျင့်နည်းမှထိတဲ့သဘောမဟုတ်ဘူးဒီစာပေလေ့လာပြီးတော့ဒီလိုက်ဆရာသမာဓိဆရာပညာဆရာတွေကျင့်မယ်ဆိုတာပေါ့လေအဲ့ဒီလိုကြီးပဲကျင့်တယ်နိတ္တရဏနိတ္တရဏထမြောက်တင်မှစာပေတင်ကြားရေးကိုဥတည်မှုမှန်လဲဥတည်မှုမှန်လို့ရမှာအတိတ်ရေးကြည့်ပါလေ အဲဒါဥတ္တမှုမှမှာဥတ္တမှုမှမှာနဲ့တင်ကြားလို့ကြည့်ရင်ဒါဓမ္မကိုပထမဆုံးဆောင်သူဖြစ်တာပဲကျင့်တိမှဆောင်သူကတရားဆောင်သူပဲပရိယတ်တိဆောင်သူကျင့်တိမှတကယ်ကျင့်တိမှဆောင်သူစာပေတွေတင်ကြားမှာမဟုတ်ပါဘူးတိလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာအကျင့်ကျင့်နိုင်ုံမျှပေါ့လေဒါဆောင်ထားလို့ရှိပြီတော့ပါပဲယုံဓမ္မအနိစ္စဒုက္ခအနတ္တဤဝိမြာကြာဘူးကတုတ္တလုံလောက်ပါဆိုဒါယုတ်ခေါ်တယ်ဒါနံခေါ်တယ် ရုပ်ဆိုတော့အတိမရှိဘူးနာကတော့အတိရှိတယ်ဒီယုံနဲ့တရားတွေကမျက်စိနဲ့နှာခေါင်းရှာကိုယ်စိတ်ဓဝါ၆ပါးမှာအကြောင်းအလဲဆိုဖြစ်နေတယ်ဒီဖြစ်ဖြစ်ဖြစ်သွားတဲ့ယုံနာတရားတွေကပေါ်ပြီးတော့ပြောက်သွားတဲ့အနိစ္စတရားတွေပေါ်လေးပြောက်လို့လည်းဆင်းရဲတဲ့တရားတွေသူ့အတူပေါ်သူ့အတူပြောက်နေတဲ့သဘာဝတရားတွေပဲဆိုတာပေါ့လေဒီလောက်တော့သိရမယ်ဒီလောက်သိလို့ရှိရင်တုဒ္ဒလုံလောက်ပြီလို့ဆိုပါတယ်စာပေတွေများများတတ်နေမှာမဟုတ်ပါဘူးတုဒ္ဒလုံလောက်ပြီတဲ့ ကျင့်ဖို့ရာအတွက်စာပေတုဒ္ဒလေးလာလို့ရှိရင်တုဒ္ဒဆောင်သူဆိုတော့အဲ့ဒီကစပြီးတော့ရွေချယ်ကောင်းကောင်းနဲ့တင်းတဲ့ပုဂ္ဂိုလ်ဟာဓမ္မတရတရားဆောင်သူဖြစ်လာပါပြီ။ဆိုင်ရာသီလသမာဓိပညာအရှင်တရားတွေကိုဖော်ပြထားတဲ့အတိုင်းကျင့်သုံးလို့ရှိရင်သီလဆောင်သူသီလကျင့်သူသမာဓိဆောင်သူသမာဓိကျင့်သူပညာဆောင်သူပညာကျင့်သူဒါဖြစ်လာပြီ။ပြည့်ပါကျေးဇူးရှိတယ် ဒီဘက်သွားပြီးပညာကျင့်သိခံမဲ့လို့ရှိရင်ကိုယ်တို့စိတ်သုံးပြောလို့အပြစ်လာစားကင်းပြီးတော့တန်ရှင်းအောင်တန်းကြတယ်သူကလည်းသူကျင့်တော့အဲ့ဒီအကျင့်ကကျင့်သူကို အောက်တမ်းမကြရအောင်လို့ဆွဲမှတင်ထားတယ်ဓမ္မရေဆွဲတတ်တိနောက်အရိယမညာပညာတိဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီဓမ္မထဲမှာပါတဲ့ပယ်နိုင်တဲ့တတ္တိကမတော်တော်ဖြစ်သွားပြီဆိုလို့ရှိရင်အပယ်နဲ့စတဲ့ကိဋ္တိတာတွေခါလည်းအပြတ်ရှင်းမလိုက်တယ် အဲ့ဒါဆောင်နေခေါ်တာပါပဲအဲ့ဒါဆောင်မတွေခေါ်ရအဲ့ဒါကာကွယ်တဲ့ကုစားတဲ့အဲအစင်တမြင့်နေပြီးတွေခေါ်တာပါပဲအဲ့ဒီအစင်တီသွားမှာပါအနည်းဆုံးတော့တော့ပါဟွန်းအဲ့ဒါဗုဒ္ဓရည်ကြည်မှုပဲအဲ့ဒီဗုဒ္ဓရည်ကြည်မှုခေါ်တဲ့တတ္တမဟာနတ်စိကတိကောဟောတိကြာရှည်စွာတည်ခြင်းမရှိတာဟာသို့မဟုတ်တာရှည်သောတည်ခြင်းမရှိတာဟာ သို့မဟုတ်တာရှည်စွာဒီယဉ်ကျေးမှုကြီးဒီပထမမျိုးဆက်ကနေဒုတိယမျိုးဆက်ဒုတိယမျိုးဆက်တတိယမျိုးဆက်ဆင်းဆက်မပြတ်ရည်စည်းကြောင်းကြီးလိုသွားနေရသွားမှသွားမနေတာကဘာတော့လဲအကြောင်းဘာလို့လူမေးတာပါဒါအရှင်တို့ကလူဖြေကြမှာတစ်ဆက်သေးပဲမြတ်ပတိဓမ္မစံပြီးအဲဒီတတ္တမခေါ်တဲ့သူတော်ကောင်းတရားတဏိဗုဒ္ဓရည်ကျေမှု ကြာရှည်စွာတည်တံ့ခြင်းရှိတာပါလဲကြာရှည်သောတည်ခြင်းရှိတာပါလဲပထမမျိုးဆက်ကကောင်းတတ်လို့ရှိရင်နောက်တာဒုတိယမျိုးဆက်အတစ်တည်းဆက်ကဆက်ကဖြစ်နေတာပါလဲဒါဆိုလိုပါတယ်အဲ့ဒီကြီးကြီးမှုကြီးတော့အလုံးထိမ့်ပြရမှာပါဘုရားလက်ထက်တော်ကာလကဘိက္ခုတွေလည်းထိမ့်တယ်ဘိက္ခုတွေလည်းထိမ့်တယ် ဥပဒကခေါ်တဲ့ယနာ၃ရပ်ကိုစီးကပ်တဲ့တခါလေးလည်းထိမ့်တယ်သူ့ဟာနဲ့သူ့သူ့ပိုင်းနဲ့သူ့ပေါ့ဥပတိကမှာခေါ်တဲ့အမျိုးသမီးလေးလည်းထိမ့်တယ်ထိမ့်နိုင်တဲ့ပုဂ္ဂိုလ်ပိဋကလူလောကမှာ၄မျိုးရှိပါတယ်အဲ့ဒီထိမ့်နိုင်တဲ့ပုဂ္ဂိုလ်တွေကယိုသေးသေးတဲ့အရာတွေမှာမယိုသေးဘူးအာဟုအာတာပြုတဲ့နေရာမှာလည်းအာဟုအာတာမပြုဘူးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်၄မျိုးဟာအဲ့ဒီ၄အဲ့ပုဂ္ဂိုလ်၄မျိုးဟာ အဲ့ဒီပုဂ္ဂိုလ်ကြီး၄မျိုးအဲပုဂ္ဂိုလ်လက်ထက်မှာပေါ့လေအဲ့ဒီတိုင်းမနေကြမယ်ဆိုလို့ရှိရင်တော့အဲ့အဲ့ဒီတိုင်းနေလို့ရှိရင်တော့တတ္တမခေါ်တဲ့ဗုဒ္ဓရည်ကျေးမှုတာရှိမတီးပါတဲ့မျိုးပြပြီပေါ့တီတီမျိုးရှိဘာဖြစ်ဖြစ်ပေါ့လေမျိုးပြပြီဆိုရင်နောက်တော့မျိုးဆက်မရှိတော့ဘူးပေါ့မျိုးဆက်လေးမပြတ်ဖို့မပြတ်တဲ့မျိုးဆက်လေးရလည်းပဲမျိုးလေးကောင်းဖို့မျိုးလေးတန့်ဖို့သိအရေးကြီးတယ် ခုဗမာပြည်မှာလူကြီးတန်ကုန်54တန်ရှိတယ်ဘုရားဘာသာမဟုတ်သူ10တန်နှုတ်လိုက်လို့ရှိရင်တန်44တန်ကျန်တယ်44တန်ဟာအလုံးဘုရားဘာသာဝင်ကြီးလို့ဆိုစရာပါပဲဒါပေမဲ့လို့ခေတ်ဆက်တဲ့အကြောင်းမျိုးမျိုးကြောင့်နှစ်ပေါင်း40အထိမျိုးဆက်20စာပေါ့လေ ဥဒ္ဒယဉ်ကျေးမှုနဲ့ကင်းကွာသွားလိုက်တာစာပေအရာရောလက်တွေ့အရာရောကင်းကွာသွားလိုက်တာဘယ်လိုဖြစ်နေကြလဲစဉ်းစားမိကြလားကျန်တဲ့40နဲ့၄သန်းတဲ့ကဆရာကောင်းတမကောင်းတွေမိကောင်းဖာကောင်းဆွေကောင်းမိကောင်းဆရာတမကောင်းတွေမိပြီးလို့ဘုရားစာပေနဲ့ရည်နှီးတဲ့ပုဂ္ဂိုလ်လောက်ပဲတန်း40တဲ့ကတင်းနှစ်တွေ့လို့ရှိရင်10သန်းလောက်ပဲရှိပါတော့တယ် ရှင်ရောယဟန်ရောအဲရှင်ရောလိုးကြောင်ရောပေါ့အကုန်လုံးပေါ့ရှင်ရောနေရောလိုးကြောင်နေရောရှားတဲ့တန်30ကဗုဒ္ဓရည်ကျေးမှုနဲ့နှစ်ပေါင်း40မျိုးဆက်20ဆက်ကင်းသွားပါပြီတတမသူတော်ကောင်းတရားဗုဒ္ဓရည်ကျေးမှုဆိုတာသူတို့ဘာမှညမှမသိတော့ပါဘူးသီလဆံရလည်းမသိတော့သမာဓိဆံရပညာဆံရဘာမှမသိတော့ပါဘူးကိုယ်တို့စိတ်၃မျိုးလုံးပေါ့လေ အဲအပြည့်လာစတိခေကိုဘယ်လိုကျင့်သုံးရမှလဲသူတို့မသိတော့ပါဘူးလူချင်းချင်းတွေးဝဲပြီဆိုလို့ရှိရင်တော့ဒစိမ့်ခေါ်တာပဲဒစိမ့်ဆိုလို့ရှိရင်ချင်းချင်းဟာဝိတ္တာမှလည်းမသိဝိနည်းလည်းမသိဘူးဝိနည်းမှလည်းမသိဘူးအနေသာကြီးငါနဲ့ပါဆိုင်တဲ့လို့ဖြစ်သွားပြီဘုဒ္ဓယေယုခရတတ္တမဟာအဲ့ဒီလိုလူစားတွေနဲ့ကင်းကွာပြီးတော့ဘုရားရည်ကျင့်မှုကလည်းပဲအဲ့ဒီပုဂ္ဂိုလ်တွေနဲ့ မဆိုင်လို့ရှိတော့ကြောက်ခိုင်းပါပြီအဲ့လိုလူသားတွေကလည်းဗုဒ္ဓရင်ကျေးမှုနဲ့မိမိတို့နဲ့မဆိုင်လို့ရှိတော့ကြောက်ခိုင်းပါပြီဒီထဲမှာရှင်ရနေလည်းပါပါတယ်တွေးကြည့်သိရင်လေးစရာကောင်းတယ်ဘယ်လိုဖြစ်လဲဆိုတော့သိရမှာပါပဲဒီတော့10သားလောက်ပဲရှိတော့တယ်10သားနောက်မှာဒီစာပေကိုဒိဋ္ဌရဏထမြောက်တင်ပြီးတော့ နိတ္တရဏထမြောက်မဟုတ်ဘူးမလဲကလျာဏမိတ်တခေါ်တဲ့စာပေနဲ့အညီညွှန်ကြားနေတဲ့ပုဂ္ဂိုလ်ရဲ့ညွှန်ကြားချက်ကိုယုံယုံကြည်ကြည်လေးလေးစားစားနဲ့လိုက်လာပြီးတော့ကျင့်သုံးလို့ဒီတရားမှဒီတရားဒီဖျားမှဒီဖျားဒီသံဃာမှဒီသံဃာဆိုတာပေါ့လေမတုံ့လို့တက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်စစ်ထုတ်လိုက်လို့ရှိရင်ရှင်ဟန်ရောလူကြောင့်ပါမှလေးတန်လောက်ပဲရှိမယ်။တင်းနှစ်တို့ကြည်တာလေးတန်လောက်ပဲရှိမယ်။ ဘလို့အာနေတဲ့လူတချီပေါ့ခုနစာပေလောက်တည်ပြီးတော့ထိုက်တန်သူများတီကြလေးလောက်ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့6သားလောက်တော့ရှိလိမ့်မယ်တီလာလောက်တယ်မဟုတ်ပဲနဲ့စိတ်တဖုန်ကြီးအတိမတိုးစီတဲ့အရှိမင်းတဲ့တရားတွေအားထုတ်လို့တော်တော်လေးကျေနပ်သွားတဲ့ပုဂ္ဂိုလ်များကတော့၄သားလောက်ပေါင်းလိုက်တာ၁၀သားလောက်ရှိမယ်အဲ့ဒီကောင်းတဲ့အပိုင်းလေးကိုချစ်ချစ်လေးလေးကောင်းအောင်လို့တန်တန်မာလေးကောင်းအောင်လို့ ဝိုက်ထိန်ပေးဖို့သိလိုအပ်တယ်အဲ့ဒီမာจิตတဲ့จิตจิตလက်ထဲမှာပါဖို့အရေးကြီးတယ်အခုအချိန်ဒီတိုင်းမပြုတ်ပြင်ပဲနဲ့မိမိတို့ဟာจิตလက်ပလားဆိုတာပေါ့လေအမေကွန်းထုတ်ဖို့လိုတယ်တကယ်လို့မจิตလက်ဒီမတိတ်သေးဘူးဒီမတိကြသေးဘူးဆိုလို့ရှိရင်จิตလက်တေချောင်ဘယ်လိုလုပ်မလဲခိုင်ပါဘူးဘယ်လိုလုပ်မလဲဆိုတော့မေကွန်းထုတ်ဖို့လိုတယ်ကိုကိုကိုကမေကုန်းတော့ဟိုမညာမတာထုတ်ဖို့လိုပါတယ်ဖော့တွက်လို့မရပါဘူး ယ်လိုလုပ်ကြမလဲဆိုတာပါခုဖျားပရိနိဗ္ဗာန်စံပြီးတာနှစ်ပေါင်း2500ကျော်တော့ပါပြီဆုတ်ကခီကြီးတဲ့ရောက်နေပါလားကလိယုတ်ဆုတ်ကတင်မှာရောက်နေပါလားယုကလေးမျိုးရှိပါလားကတယုကကတမျိုးကတယုကဆိုတာလူတွေဟာတစ္ဆာရှိကြတယ်ချင်းချင်းပေါ်မှာလည်းမေတ္တာကရုဏာထားကြတယ်တရားရှိကြတယ်သူကောင်းသူကောင်းတွေများတယ် လူလေးပုံပုံလိုက်လို့ရှိရင်လေးပုံလုံးကောင်းတာများတယ်အဲ့ဒီခေတ်ကကျော်သွားပြီတပိတော်တို့မြတ်စွာဘုရားဖွင့်ရတာတော့မှသုတ်ကတ္တမှာဖွင့်ရတာပါအဲ့ဒီလေးပုံအဲလေးစုတည်းကတစုကရာဂဒေါသမောဟဒီအာရှိလို့တစုကတော့ပုတ်သွားတယ်တစုကတော့မကောင်းသုံးစုကောင်းတယ်အဲ့ဒီခေတ်ကိုတရေတာခေတ်ခေါ်ပါတယ် လေးပိုင်းတစ်ပိုင်းမကောင်းတာပေါ့လေအဲ့ဒီအဲ့ဒီခေတ်ကြီးလည်းကျော်သွားပြီနောက်ကောင်းတဲ့30တဲကတစိတ်ထပ်ပုတ်ပြန်တယ်တဝက်ပုတ်သွားတယ်တဝက်ကောင်းတယ်တဝက်ပုတ်သွားတယ်ပိနေသည်တပိုင်းပုတ်တပိုင်းကောင်းဆိုတာမျိုးလို့ပေါ့လေဟမ်အဲ့ဒီခေတ်လည်းကျော်သွားပြီကျန်တဲ့ကောင်းတဲ့အစိတ်နှစ်ခုကတစိတ်ကတခါထပ်ပုတ်ပြန်တယ် လေးစိတ်မှာသုံးစိတ်ပုတ်သွားတယ်တစ်စိတ်ကောင်းတယ်အဲ့ဒီခေတ်ကိုကလိယုကလို့ခေါ်ပါတယ်ကလိယုဆုတ်ကတဲ့ကလိဆိုတာအပြစ်တွေပေါ့လောဘဒေါသမောဟတွေအာကြီးပြီးတော့အကုသိုလ်များတဲ့ခေတ်ကြီးတူအကျိုးစီးပွားတူမလို့လားပဲနဲ့မေတ္တာခေါင်းပါတဲ့ခေတ်ကြီးကျင့်နာမှုခေါင်းပါတဲ့ခေတ်ကြီးတိခံခွင့်လွတ်မှု အနစ်နာခံမှုနေပါတဲ့ခေတ်ကြီးအကျဉ်းနာမှုနေပါတဲ့ခေတ်ကြီး မေတ္တာခေါင်းပါတော့အချင်းချင်းမုန်းတိတဲ့ခေကြီးကရုဏာခေါင်းပါတော့ရက်ဆက်တဲ့ခေကြီးအတ္တမလွန်မှုတဲ့ခေကြီးသိကျောက်ဆက်ကောင်းတဲ့ခေကြီးပါအဲတော့သုတ်ကခိကနေတက်ကဖြစ်အောင်တတ်နိုင်တာကတော့ဒီအချိုးတိုင်းသွားလို့တော့မရဘူးစတယုတ်တဲ့တဲ့နဲ့တော့မရဘူးသီလလေးပြည့်စုံတယ်လည်းမရဘူးအခြေခံသီလတည်ပြီးတော့ဗောလေစိတ်ဓာတ်ဖုန်အတိမတိုးစီတဲ့အရှိမြင့်တဲ့တရားတွေ ဝိနည်းတက်ပါတဲ့ပုံမှာ ရှင်းတာအောင်ဆက်လက်ပြီးတော့ရှင်းတာကုဏတတ္တမခေါ်တဲ့တရားကိုတာရှိလေးမြတ်စွာတည်အောင်တတိပဒထည့်ပေးနိုင်ပါမှဒါမှအခုခုလောလောဆယ်ကလိယုကကိုကောင်းတဲ့အစိတ်ပိုင်းလေးပေါ့လေချစ်ချစ်လေးလေးတိတ်တိတ်သေးသေးလေးကိုဒီတာမပြုလုပ်နိုင်ပါပါအဲ့ဒါဘုရုတောင်းအောင်လို့အခုလက်ရှိ ရှင်ဟန်နေတောင်း ဥပဒကဥပတိကတွေတောင်းတောင်းရှိပါတယ်နှစ်ဖက်လုံးတောင်းရှိပါတယ်အကုန်လုံးဝိုက်ထားမှာပါအကုန်လုံးတောင်းရှိနေပါတယ်ဝိုက်ထည့်ရမှာပါဒီရင်ကျမှုကြီးမထိတ်နိုင်သွားမှာပဲလာပါပဲဒီတော့တတ္တမခေါ်တဲ့သူတော်ကောင်းတရားဗုဒ္ဓရင်ကျမှုအရှိမတိကြီးရဲ့အကြောင်းဆိုတာမြတ်စွာဘုရားကအချက်9ချက်နဲ့ပြခဲ့ပါတယ်ဟွန်း ဣဒကိမိလတထာဂတိပရိနိဗ္ဗုတိပရိနိဗ္ဗုတိဘိက္ခုဘိက္ခုဘိက္ခုနီယောဘိက္ခုနီယောဥပစကဥပစိကယောတထရိအကာရဝဝေရန္တိအပတိတ္တာဓမ္မေအကာရဝဝေရန္တိအပတိတ္တာတံကေအကာရဝဝေရန္တိအပတိတ္တာတိခ္ခာယအကာရဝဝေရန္တိအပတိတ္တာ တမတိတ်တမိအကရဝဝိရဏိအပတိတအပမတိအကရဝေအကရဝဝိရဏိအပတိတပฏิတန်ထာရေအကရဝဝိရဏိအပတိတအယံခောကိမိလဟေတုအယံပစ္စယောယေနတထာတိပရိနိဗ္ဗုတိတတမောနသိရတိကိုဟောတိတဲ့ဒီမှာ အချက်9ချက်ပြထားတယ်ဘိက္ခုဘိက္ခုနီဥပသကဥပသိကပိဋက၄မျိုးပိဋက၄မျိုးတို့ဟာဘုရားဘုံမှာလည်းပဲယုံကြည်မှုမရှိအာကုအာရလည်းမရှိဓမ္မဘုံမှာလည်းယုံကြည်မရှိအာကုအာရလည်းမရှိသံဃာဘုံမှာလည်းယုံကြည်မှုမရှိအာကုအာရမရှိ သိက္ခာ၃ရပ်ပုံမှာလည်းပဲယုံသိမရှိအကုအရမရှိတမာတိလုံငန်းဇာလုံငန်းမှာလည်းပဲလောကီဇာကုံကယုံသိမှုမရှိအကုအရမရှိကုသိုလ်တရားတွေမေ့ပြီးတော့အကုသိုလ်တရားတွေနဲ့အချိန်ကုန်တဲ့အပမာဒတရားမှလည်းအကုအရမရှိအယုံသိမှုမရှိအကုအရမရှိပဋိတန်ထာရဆိုတာဆက်ဆံရေးပေါ့လေရှင်ရှင်ယဟန်ကြီးဆက်ဆံရေးလူလူချင်းဆက်ဆံရေး ရှင်ဟန်းနဲ့လူနဲ့အဲဥပဒကတွေနဲ့ဆက်ဆံရေးစသည်ပေါ်လေးဆက်ဆံရေးဒါပဋိတန်ထာရခေါ်ပါတယ်ပစ္စည်းနဲ့ဆက်ဆံတာလည်းရှိတယ်ဓမ္မအပေးအယူနဲ့ဆက်ဆံတာလည်းရှိတယ်အဲဒီဆက်ဆံရေးဆက်ဆံရေးပေါ်မှာလည်းပဲယူတည်မှုကြီးအကုအရမရှိတဲ့ဣတိကတတ္တမခေါ်တဲ့သူတို့ကောင်းတရား တာရှည်မိတိရေးရဲ့ဖြစ်စေတဲ့အကြောင်းဇဏကအကြောင်းဤဒီကတတမခေါ်တဲ့သူတော်ကောင်းတရားရည်ကျဲမှုမတိတန်ခြင်းမခံရရဲ့အကြောင်းဆိုပါတယ်